ဘုန်းကြီးတို့ဒီနေ့2020ခုနှစ်စက်တင်ဘာလ26ရက်နေ့စနေနေ့ညနေ9နာရီထေရဝါဒဓမ္မကပ္ပဒလမ်းစဉ်ပိုင်း49ဘုန်းတို့ယမဗုဒ္ဓံတို့ဒီမနေရဗုဒ္ဓံတို့ဒီပြောလာဒီကနေ့ပါဟိမဝဒတုတ်အနှစ်ချုပ်ပြောတာမပြီးသေးဘူးပေါ့နော်ဟိမဝဒနဘလူးနဲ့တာလကီတိနမင်းတို့တွေ့ဆုံပြီးတော့ ဖရာနဲ့ပတ်သက်ပြီးတော့မေးတဲ့အကြောင်းအရာတွေပါတာရာဂိတိကတပည့်ဆက်ကြဟောတဲ့နေရာမှာသွားနာခဲ့တယ်ပထမဆုံးညပါပဲသူမိတ်ဆွေတငယ်ချင်းမတွေ့တော့လိုက်ရှာအဲ့ဒါနဲ့တပည့်ဆက်ကြတော့လဲဆုံးဟောပြီးတော့ရှင်မမောဂလန်သောတာပန်ဖြစ်တဲ့အညာအဲဇန္နဘုဂရဆက်တရားထိုင်နေတော့ရှိပါအဲ့ဒီချိန်မှာသူကသူ့တငယ်ချင်းသူ့မိတ်ဆွေအရင်ကတ္တဝမြတ်စွာဘုရားလက်ထက်ကတော့မထေရကြီးတွေပေါ့ အဲဒီမထေရနှစ်ပါးတရားဆုံးဖြတ်မှုနဲ့ပတ်သက်ပြီးတော့ဘက်လိုက်တဲ့အတွက်နတ်ဘလူးကြီးတွေဖြစ်ရှာအကြောင်းသူတို့ကဘုရားနဲ့ပတ်သက်ပြီးတော့တွေ့ဘူးကြုံဘူးထားတော့တိတိကျကျမေးတာအရဂိရိကဘုရားပွင့်တော်မူလာပြီပါညာဆိုဟေမဝဒအဲ့ဒါကိုသေချောင်မေးတာမြတ်စွာဘုရားဆိုရင်မိတ်ဆွေမိတ်ဆွေနှမင်းမြတ်စွာဘုရားနတ်လူမင်းမ မြတ်စွာဘုရားမှန်ရင်တတ္တဝအလုံးပေါ်မှာမေတ္တာစိတ်ကရုဏာစိတ်အတူတူထားနိုင်သလားဒါလည်းမေးနော်အိဋ္ဌာယုံမှာဖြစ်အနေထာယုံမှာဖြစ်အိဋ္ဌာယုံမှာအနေထာယုံနဲ့နေထာယုံမှာအိဋ္ဌာယုံလို့အဲဒီလိုစိတ်ကိုထားနိုင်မှာသလားဒါမေးတော့အဲဒါနဲ့ပတ်သက်ပြီးတော့ဟိုကဖြေပါတယ် တတ္တဝါအလုံးပေါ်မှာသူဖူးမြင်ခဲ့တဲ့ဘုရားမေတ္တာစိတ်ကရုဏာစိတ်တန်တူကြီးတို့ထားနိုင်ပါလေဒါဖြေပါနောက်တစ်ချက်ကတော့အိဋ္ဌာမအိဋ္ဌာမအိဋ္ဌာမအိဋ္ဌာရောဒါလည်းထားနိုင်ပါလေဒါနဲ့ပတ်သက်လို့ဘုန်းကြီးတို့ဖရာရှင်ကိုရောမြတ်ကြီးမှမဟုတ်ဘူးနော်သူ့ရဲ့တပတ်တပည့်သားသမီးတွေနောက်ပိုင်းမှာတပည့်သားတော်ကလေးဒီမှာ ရှင်မကတ္တပရှင်မြတ်ကြီးဆိုရင် အများအားဒုတင်ဆောက်တည်တယ်ဆုံးခံပြီးဖုံးပေးတယ်ဘုန်းကြီးတို့လိုဒီအိမ်တွေပါကတ်တဆုံးမဖုံးပေးဘူးပြဒါကြောင့်သူကဖះလက်ထက်မှာဒုတင်အေးလေးရတာသူတပါးပဲရှိတယ်ဆုံးခံပုံပြီးတော့သူကဆုံးခံတော့တာမန်ရှောင်မျိုးမဟုတ်ဘူးပြတရားတွေဖလားသမပါးတွေနေရောသမပါးတွေဝင်စားပြီးတော့မှ တတ္တဝါတွေဆောက်ရှောက်တဲ့အနေနဲ့ဆင်းရဲသားတွေဒီလိုပုံကိုယ်တွေဒီကပြီးတော့လူခံပြီးတော့ဆောက်ရှောက်ပါတယ်။ဒီနေ့နူနာဖြစ်နေတဲ့နော်နူနာဖြစ်နေတဲ့ပုံကိုယ်လက်တွေလက်စစ်လေးတွေလည်းပြက်ကန်နေသူ တောင်းစားရတာလေးတောင်းစားနေတဲ့ပြန်လာသစ်ပင်အောင်မှာရတာလေးကိုစားတာပါပဲတောင်းခဲ့ကြတယ်။ထမင်းစားတာတွေ့တော့တဏှာလို့ရှင်မြတ်ကြီးကအဲ့ဒီပုံကိုယ် မှဆွမ်းခံရတာဆွမ်းလာခံလူနာလည်းဝမ်းမြောက်အောင်တာပေါ့သူလိုလိုပုံကုံမျိုးလားလူခံနေလို့လောင်းထဲလိုက်တာ သူလက်တစ်ချောင်းလေးကအဲ့ဒီမှာပြကြသွားတာအဲ့ဒါကိုရှင်မကတ္တဗကုရောမြတ်ကြီးကဒီလက်ပြက်လေးကိုဖယ်ပြီးမဖုံးပေးခဲ့ဘူးဒီတိုင်းမှာဖုံးပေးသွားတယ်ဆိုအကြောင်းပေါ့ဒါတော့အနေထိုင်ရောအိထိုင်ရောဖြစ်ဘုရားရှင်လည်းကတကယ်စံပြနေတဲ့ဖုံးပေးသွားတယ်ဆိုအကြောင်းရှောက်ဒါပါပဲအဲ့တော့ လူကတော့ဘုရားရှင်ဆိုတော့ပြောစရာမရှိဘူးဒါကြောင့်သူတွေ့ခဲ့တဲ့ဘုရားဟာအနိဋ္ဌာယုံမှာအိဋ္ဌာယုံတော့အိဋ္ဌာယုံမှာ နေဋ္ဌာယုံတော့ထားနိုင်တယ်ဘုန်းကြီးတို့နေဋ္ဌာယုံအိဋ္ဌာယုံအဲ့တော့ဟိုအတုပတွေပေါ့နော်အတုပယုံလောင်းတွေဘုန်းကြီးတို့အတုပရှုတတ်ပြီဆိုရင်အဲ့မှာတော့ဩဒါကိုယ်အတွက်တရားပြနေတာပဲဆိုတဲ့အနေနဲ့အများစုကတော့ဒါအနိဋ္ဌာယုံပဲလေ ဒါပေမဲ့လို့တရားရှုတတ်တဲ့ပုဂ္ဂိုလ်များအနေနဲ့ဒါအိဋ္ဌာယုံသဘောလို့ဖြစ်ပါတော့အတုပါလောင်းနေပါတွေ့ရှုတတ်တာကိုရှုတတ်တော့ကိုယ့်အတွက်အကျိုးများကျိုးများတော့ဒါကိုယ့်အတွက်တန်ဖိုးရှိတယ်ဖြစ်မရှုတတ်တဲ့ပုဂ္ဂိုလ်ကြောင့်အလောင်းကောင်ပုဒ်တွေတွေ့နမိတ်မကောင်းဘာဖြစ်တဲ့နန်းနဲ့ဆော်ရည်နဲ့ဒီလိုဖြစ်တာနောက်တစ်ခုဟိမဝရနတ်ဘလူကထပ်မိပါတယ်အဲ့ဒါတွေကတော့ဘုန်းကြီးတို့ဒီ ၅ပါးသီလနဲ့ပတ်သက်ပြီးစာမေးတာပါပဲနော်ဆွေနမင်းနဲ့သင်တွေ့သင်တွေ့ခဲ့တဲ့ဘုရားကောရမဘုရားဟာတခြားပုဂ္ဂိုလ်တွေကကိုယ်တို့ပြမပေးတဲ့သူပစ္စည်းကိုယ်ပစ္စည်းပေါ့မပေးတဲ့ပစ္စည်းကိုမခိုးယူပဲနေနိုင်လားမခိုးတဲ့အာရိဏနာသိက္ခာကိုကျင့်သုံးနိုင်လားနော်ပြီးတော့ဒီတော့မှာတော့ဂါထာနဲ့မေးတာတော့ပြီးတော့ တက်ရှိတ attva မှန်သမျှမတတ်ပဲစောင့်စည်းနိုင်ပါရဲ့လားပြီးတော့အပြမစရိယာဆိုတဲ့သိက္ခာကိုထိမ့်နိုင်နိုင်ရလားပြီးတော့ဇန်တရားတွေကိုလည်းအမြဲတမ်းဝင်စားနိုင်ပါရဲ့လားဒါမေးတာပေါ့ဗျအဲ့ဒါမေးတာကိုလည်းဟိုကဖြေပါတယ်နော်အေးဖရာကိုယ်တိုင်တော့ပြောစရာမလိုဘူးဗျာဒါလည်းသိက္ခာပုဒ်ဒီဟိုအရိနာရသိက္ခာပုဒ်လည်းသူ တွေးခဲ့တဲ့ဘုရားလုံချောင်းထိမ့်သိမ့်ပါတယ်ပါဏာတိပါဒသိက္ခာကိုထိမ့်သိမ့်နိုင်ပါတယ်အာဗျမစရိယသိက္ခာကိုလည်းထိမ့်သိမ့်ပါတယ်ဇန်တရားတွေပုံမှန်လည်းအမြဲမပြတ်ဝင်စားနိုင်ပါတယ်ဒါကိုပြောတော့အဲနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒါကဖရာရှင်အပင်ဖရာရှင်ရဲ့တာနာတော်မှာတာနာထွန်းပေါ်လာတဲ့အချိန်တာနာထွန်းကားလာတဲ့အချိန် သူတပည့်တွေတော်တော်များများလည်းဒီအရင်နဲ့ပတ်သက်ပြီးထိမ့်သိမ့်နိုင်ကြအောင်ပေါ့လေဘယ်လိုဖြစ်လဲဆိုတော့ဘုန်းကြီးတို့ဘုရားရှင်သာနာတော်မှာ ရှင်ဘာကုလဆိုကြားဖို့ပါရှင်ဘာကုလဆိုတာကအသက်80လောက်မှရမ်းပြူတယ်နောက်80လောက်ရမ်းပါနဲ့နေသွားတယ်ကျမ်းမာရဲ့အမြဲတမ်းကောင်းတာ160လောက်သက်ရှိတယ် ဒီနေ့ကျတော့သူကလည်းလူဘဝမှာသက်80လောက်နေလာတာဆိုတော့လူဘဝတော့ကအတူတငယ်ချင်းဖြစ်ခဲ့တဲ့မိတ်ဆွေဖြစ်ခဲ့တဲ့နောက်ပိုင်းတော့သူကတခြားဘာသာတွေမှာရောက်သွားတက်ကြုံဆိုဝိမုဒ္ဒပုဂ္ဂိုလ်အဲဒီဘာသာဂျာတယောက်ကရှင်ပါကုလာကိုလာမေးတာအဲလိုမေးလဲဆိုမိတ်ဆွေတဲ့အရှင်မြတ်ဗုဒ္ဓသာနာတော်မှာရဟန်းပြုတာဘယ်လောက်ကြာပြီလဲလို့မေးတာ အဲဒီမှာတော့ကြီးရတာတော့80ဆိုတာဒါပြိဋိဘံစံကလေးချိန်တယ်အဲအသက်နှစ်ပေါင်း80ရှိပါပြီအဲဒီမှာသူတို့ကတော့တချို့လူတွေကဒီအနောက်တိုင်းမှာလည်းဒါတွေထိထိကွာမေးတတ်တယ်ရှိတယ်အဲသူကအဲဒီမှာဘာထိထိကွာကွာမေးလဲအဲ့ဒီအနှစ်80အတွင်းမှာမေတော်မှုဘယ်နှကြိမ်ပြုဘူးလဲအဲ့လိုကြီးသွားမေးအဲတော့သူကပြန်ပြောတယ်သူ့နာမည်ကကတ္တဝတ္တံတက္ကရုံကြီးဆိုတော့ မိတ်ဆွေကတ္တဗာအဲ့ဒီလိုမမေးရဘူးအဲ့ဒါအဲ့လိုမေးတာယုံရင်ကြမ်းထမ်းနေမကောင်းဘူးတဲ့ဒီနှစ်80အတွင်းမှာဒီကာမဂုဏ်အမှတ်ရတဲ့အမှတ်တင်ညာဘယ်နှကြိမ်လောက်ဖြစ်ဖူးတယ်လဲအဲ့လိုရင်ကြည်ကြည်မေးရတယ်ပြန်တင်ပေးတယ်နော်အဲစကားတွေကလည်းမပြောတိုင်းတခြားပုဂ္ဂိုလ်သင်ပေးဒါဘုန်းကြီးကလက်ခံဒါကလေသူများပြောတာတွေရင်ကြည်ရင်လည်း တူခိုးနိုင်ကောင်းတယ်နော်အခုဒီမှာရှင်မြတ်ကြီးကသူ့ရဲ့တငယ်ချင်းကဒီကတော့တော်တော်များများပြောမလားဆိုမလားဖြစ်ပုံရပါတယ်ဒါကြောင့်ဟိုကလည်းပုံမှန်လေးလေးမေးတယ်ဒီကလည်းပြန်ကောင်းကောင်းမုံရင်ချင်းနဲ့သင်ပေးတယ်အဲအဲ့ဒီလိုပဲသူမေးတဲ့အတိုင်းပဲမေးပါတယ်အိမ်မှာရှင်ဘာကုလမတင်ပြကြပါတယ်ငါရဲ့ရဟန်းပြုပြီးတဲ့ရှေ့ရမြောင်နေမှာကိလေသာကုန်ခန်းတဲ့ရဟနာဖြစ်သွားတယ်တဲ့ အဲ့ဒီအချိန်ကရဟန်းပြုတဲ့အချိန်ကနေစပြီးတော့အနည်း80အတွင်းကာမတဏ္ဍာဒီချိန်မှမဖြစ်ဘူးအဲ့လိုဖြစ်တာနော်ခုနကမေ့ကျင်တာအပြမစီယတိခါဘုသင်တို့မိတ်ဆွေရဖရာ အပြမစီယတိခါဘုတခြားလုံးချုံထိငဲ့လားဆိုတဲ့မိကုနဲ့ပတ်သက်ပြီးဖြေသွားတော့နောက်ပြီးတော့ဟိုဇန်နေရရလားဇန်နေဝင်စားနိုင်ရလားဒါလည်းမေးသွားတယ်ပေါ့နော် ဇံကတော့ခွန်ကြီးတို့သမထဇံဝိပဿနာဇံဆိုရင်နှစ်ခုခွဲပြတယ်ပေါ့ဗျာသမထဇံဆိုတာတော့အာယုတစ်ခုတည်းကိုစုဆိုင်ပြီးနေတဲ့သဘောပေါ့ဒါသမထဇံခေါ်တယ်ဝိပဿနာဇံဆိုပေါ်စမအာယုနဲ့မှအိဋ္ဌဒုက္ခအနတ္တမြင်ပြီးတော့မှတ်နိုင်တဲ့သဘောမျိုးပါပဲအဲ့ဒါလည်းဒီအာယုမှာစုဆိုင်ပြီးကြာနေရမယ်အဲ့ဒါမျိုးပေါ့ဒါတော့တမန်ရှံကပြောတော့ဟုတ်တယ် ပြီးတော့ဘုန်းကြီးတို့ဒီဝိပဿနာပိုင်းမှာလည်းတချို့ကတော့ဟိုစံလေးနဲ့နိုင်ရှင်ပြောတော့ဗောနော်ဘုန်းကြီးတို့စမခါဇာမှာဆိုရင်မှတ်စိနာအောင်နဲ့မကတ်ခင်ကြမှာဒီပေါ်မှာအတင်းတင်ပေးရတာချိန်ပေးရရွယ်ပေးရလေအာနာပါနာပဲမှမှတာကမဏမမှမယ်ဘာကမဏမမှမှာဗုဒ္ဓံတို့တိပဲမှမှဒီပေါ်မှာစိတ်ကရောက်အောင်တင်ပေးရချိန်ပေးရဒါဝိတ္တသဘောလေး အဲ့ဒီပေါ်မှာတင်ပေးခြင်းဖမန်ထထဆင်ញင်တောင့်တနေတဲ့သဘောဒါဝိစာရသဘောပေါ့အဲ့တော့ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ခိုက်တမှာဆိုရင်ပရမဇုံဉာဏ်ယုံနံကွဲရခိုက်တမှာဆိုရင်ဒီဒီတိတ်မထင်ရှားသေးဆိုင်ကလေးတွေယုံနံတွေကွဲပြားတယ်အကြောင်းကျိုးတွေကွဲပြားတယ်ဒီထီအောင်တိတ်ပြီးတော့ဆိုင်ကလေးတွေမတိတာလေတမ္ပန္နဉာဏ်လောက်ရောက်တဲ့အခါအမှတ်စိတ်အောင်နဲ့ကတ်သွားပြီ ကြောင့်မလို့ကဒီအာယုံပေါ်မှာကပ်သွားပြီဆိုအိဋ္ဌသဘောလေးလည်းတွေ့တတ်ပါတယ်ဒုက္ခသဘောလေးလည်းထင်ရှားတွေ့တယ်အနတ္တသဘောလေးလည်းထင်ရှားတွေ့တယ်ဒါပေမဲ့လို့ဒီမှတ်ဆရာအာယုံကိုတော့ကိုကဝိတက်ကတင်းတင်းပေးတယ်ရောက်ရောက်တော့အာယုံကိုတင်းတင်းပေးတယ်ဒါဝိတက်တော်လေးအဲ့ဒီရောက်သွားတဲ့အာယုံကိုပေါ်မှာလည်းဖန်မှန်ထထဆင်ញင်သုံးသပ်နေတယ်မှတ်နေတဲ့ဝိစာတသဘောလေးကလည်းထင်ရှားတယ်အဲဒီ မှတ်လို့ကောင်းလာပြီမှတ်စိနေအောင်နဲ့တဏှာနဲ့နိုင်တော့မှတ်လာပြီဆိုတော်တော်လေးဟိုပီတိပတ္တိလေးလည်းဖြစ်လာတာပီတိဒုက္ခလေးအဲတမာရီလေးကလည်းရလာတာထင်ရှားတော့အဲဒါကြောင့်ဆရာတော်ကြီးကတော့ဗာမိတ်လေဆိုသမ္ပဒနာညာလောက်ရောက်သွားရင်တော့ပထမဇန်ရတာနဲ့တူတယ်ပြောတာရတယ်လို့ပြောတာမလို့တူတာပြောတာဒီဇန်မှာဇန်ငါလေးတွေဖြစ်ပေါ်တဲ့အတွက်တူတယ်လို့ဥပမာပေးတယ် အဲ့ရနေဆက်အထုတ်တယ်ဥရပြညာလောက်ကြတော့ဒီဒုက္ခဝေဒနာတွေမတွေ့တော့ကြော်လွားသွားတယ်ကြော်လွားသွားတဲ့ခါကျတော့မတ်ဆရာအာယုံပေါ်မှာလည်းလိုလိုမှတ်ရတာဖြစ်တယ်ဥရပြညာလောက်ကြသိမှတ်လို့ကောင်းတယ်မတ်ဆရာညာကတ်သွားယူအဲ့မှာသူကနမိတ်တရားလည်းပေါ်တယ်ပေါ့နမိတ်တရားလည်းပေါ်နေတော့လေနမိတ်တွေပေါ်ရင် ပေါ်မှာပိဋိပတ်တိပုတ်ထင်ရှားတယ်အဲ့လိုမျိုးပေါ့ပေါ်သည်များအာယုံကသူကသိနေတယ် ဒီခါတည်းပေါ်သမီးအာယုံချက်ချင်းသိခါတိုင်းလို့ဘုန်းကြီးတို့တင်ပေးစရာချိန်ပေးစရာရွယ်ပေးစရာဝိတက်မလို့ဒီကဝိဇာဒီပေါ်သမီးအာယုံမှာလည်းစိတ်ကလုံးလုံးမှတ်တရတာဖြစ်နေအထူးမှတ်နေစရာမလိုဘူးဗျအဲ့ဒီဘုရားဗျာညာရှေ့ပိုင်းခေါ်တော့နော်ပိဋိဒုက္ခတော့အလွန်ကဲကိုပြန်ပိဋိတွေကအမြဲအမြဲကျေနပ်တာကျေနပ်တော့စိတ်ကလည်းအမြဲချမ်းသာတော့ဒါတွေကတော့တမားကြီးအားကောင်းတဲ့အချိန်မှာဖြစ်တယ်ဒါတော့ဥရဗျာညာရှေ့ပိုင်းလောက် ပိဋိပတ်တိလင်းနမိတ်တွေပေါ်တဲ့အခိုက်အတန့်မှာတော့ဒုတိယဆန်နဲ့တူတယ်လို့ဒီလိုဥပမာ ပေးကြတယ်ပေါ့ဘုရားဗျာနိဗ္ဗာန်နောက်ပိုင်းကျတော့ဒီအလင်းရောက်ပိဋိပတ်တိတွေဝိပဿနာဉာဏ်ကြီးကြောင်းတရားကြော်သွားတယ်အဲ့ဒီချိန်မှာတော့ဒုက္ခနဲ့တမာတွေကထင်ရှားနေတယ်နော်ဟောစိတ်ကချမ်းသာပြီးတော့မှတ်စိတ်နာအောင်လည်းမှတ်ရသားချင်းဖြစ်နေဘာမှအထူးကြောင်းရဆိုင်ရမလို့ဘူး ဝိสารအနေနဲ့လည်းအထူးမှတ်เสียမလို့မှတ်เสียမလို့ပဲနဲ့လိုရမှတ်တာပြင်အဲ့ဒီမှာတော့ဒုက္ခနဲ့တမာရီကထင်ရှားနေတဲ့အတွက်ဥဒ္ဒဗျာညာအရင်ပိုင်းသုံးဖို့နောက်ပိုင်းမှာတတ္တိယဇာနဲ့တူတယ်ဒီလိုကမ္မဋ္ဌာန်းဆရာကြီးတွေကအမိန့်ကြတယ်ပေါ့ဗျာအဲ့ရနေပြီးတဆင့်တက်ဘင်္ဂညာပိုင်းလောက်မှကြတော့ဟုတ်လားဒုက္ခမထင်ဒုက္ခတော့မှမထင်ကြအပြည့်ကြီးတယ်တွေ့ရတော့နော် အဲ့ဒီနောက်ပိုင်းကျအပြည့်အပြည့်ကျတည်တော့ဥပ္ပခာနဲ့ဣဒေတာနှစ်ပါးသာရှိတဲ့ပြည့်ကျရှိတော့ဒီသက္ကရာတရားတွေပေါ့ဥပ္ပခာပြုနေတဲ့စိတ်တွေဖြစ်လာတယ်စိတ်ကလည်းတည်ငြိမ်လို့ဒါတွေဖြစ်တော့အဲ့ဒီပိုင်းမှာတော့သုဒ္ဓဇာနဲ့တူတယ်ဒီလိုဒါပေမဲ့သုဒ္ဓဇာတော့သက္ခာဥပ္ပခာညာမှာဥပ္ပခာဝေနာလည်းထင်ရှားတယ်ဧကဂရာသမာဓိကလည်းထင်ရှားတော့အဲ့ဒီညာမှာပို့ပြီးတော့ပို့တူတယ်ဆိုတာဒါလေးပြောသွားတော့ဗောနော် အဲဒါကြောင့်မို့နောက်ဆက်ပြောသွားတော့မက်ဖို့ကလည်းဇံမြသေးပြီမလဲနိဗ္ဗာန်ရဲ့လက္ခဏာကရရှုတလို့ဇံလို့ခေါ်ရသေးတယ်ထေရပြထားပါလေဒါပြောတာအဲ့တော့ဒီမှာပြောချင်တာကတော့ဖရာဆိုတာဒီလိုအင်္ဂါရက်တွေနဲ့ပြည့်စုံပါရလားဒီလိုရည်ချင်းတွေရှိပါရလားဆိုပြီးခေမဝတ္တနတ်ကမေးပါတယ်တာရာဂိတိနတ်ကလည်းသူသိတဲ့အတိုင်းဖြေပါတယ် နှစ်ပါးလုံးကအဲဒီနာမည်နှစ်ဦးလုံးကကတ္တဝမြတ်စွာဘုရားလက်ထက်မှာတကယ်စတ္တပေဒမထေရီတွေဆိုတိတိကျကျမေးမြန်းစစ်ဆေးတာအဲ့ဒီချိန်မှာကာလီဆိုတဲ့တထေသမီးလေးကနော်လေသာပရင်းပေါက်ကနေပရင်းပေါက်ကိုဖွင့်ပြီးနားထောင်တယ်နော်ဟိုကဘုရားကုံတော့ဒီမှာဘုရားကုံနေမေးလိုက်တစ်ဖက် ဖြေလိုက်ဟိုကနားထောင်လိုက်ဟိုကကြည်အဲ့ဒါတွေကြားပြီးတော့ဘုရားဘုံမှာတော်တော်ကိုယုံကြည်တယ်ကြည်ညိုတာနော်အဲ့ဒါလေးကိုသိစေချင်လို့ပြောချင်တာအဲပြီးတော့ဆက်ပေးပါလေဒီမှာလဲဒီကတော့ဟိုဘုဒ္ဓဝါဒပိုင်းပါပဲဟိုဝစီတုစရပိုင်းကိုဆက်မေးတယ်ဘုန်းကြီးပါဠိဖတ်ပြတော့သူတို့မေးပဲမေးကြအောင်အဲမိတ်ဆွေနာမင်းတဲ့တင်တွေ့ခဲ့တဲ့ဘုရားဟာ လိညာပြောဆိုမှုမှာရှောင်ရင်လားဒါလည်းမိပါတယောက်နဲ့တယောက်ရန်တိုက်တဲ့အကျိုးရန်တိုက်တဲ့စကားတွေပြောဆိုမှုရှောင်နိုင်ရလားဒီတကကြအကျိုးမရှိတဲ့စကားတွေပြောဆိုခြင်းမှာရှောင်နိုင်သလားပြီးတော့ကြမ်းကြမ်းတမ်းတမ်းမှာပါဆိုင်ရန်ရန်ဆိုင်ရန်ပြောတဲ့စကားတွေရှောင်ခြင်းရှောင်နေရလားအဲချုံပြုံတော့ဝစီတုဆက်လေးပါးမှကင်းရလားဒါမေးတာသူကလည်း ရှောင်ပါတယ်အဲ့ဒီဟာလေအကုန်လုံးသင်မိတ်ဆွေသင်ပြောတဲ့ချက်လက်တွေနဲ့အကုန်လုံးပြည့်စုံတယ်ဟိုလိုဒီမှာလည်းဒါကရဏပြောပြပါတယ်ဖះရှင်ကဖះဖြစ်မှဒီမုတာဝရကိုရှောင်ကျင်တာမဟုတ်ဘူးဖះလောင်းဘွားတဲ့ဘုရားဇတ်တော်တွေလိုက်ကြည့်နော်ဟိုဇတ်ထကရတော်မှာဒါတိကျညွှန်ထားတယ်ဖះလောင်းဟာ ဖះဖြစ်မှမုသာဝရရှောင်တာပေါ့နိယတဗျာလေးရပြန်နောက်ပိုင်းအချိန်ကနေစပြီးတော့မုသာဝရဝစီတုဆက်လေးပါလုံးဝရှောင်တယ်အဲ့ဒါတွေကိုဘုန်းကြီးတို့လေ့လာခြင်း950ဇတ်တော်ရှိတယ်948ဇတ်ပဲရှိပါအဲ့ဒီမှာမုသာဝရပိခါကိုချုပ်ပြတဲ့ဇတ်တော်တခုမှမရှိပါဘူးဗန္ဓရိပါဒကျူလနာတွေးလိုက်မယ်အာရိနာဒနာကျူလနာတွေးလိုက်မယ်ကာမေတုမိဆာဒနာကျူလနာတွေးလိုက်မယ်မုသာဝရ သူရမေရိကလည်းကျူးလွန်တယ်မုသာဝရတော့လုံးဝကျူးလွန်တာမတွေ့ဘူး။ဒါလေးပြောချင်တာ။ဘာဖြစ်လို့လဲဆိုတော့လိန်ပြောတတ်တဲ့ပုဂ္ဂိုလ်က မလုံရဲတာမရှိဘူးတဲ့။တတ်လည်းမတတ်ပါဘူးလို့ပဲလိန်တာ။ခိုးလည်းမခိုးပါဘူး။အဲဒါမျိုးလိန်တော့။သူများသားများစော်ကားလည်းမမစော်ကားပါဘူး။မိုးရေစေဝါသုံးလည်းမသုံးပါဘူးပြောင်းလိန်တယ်။အဲကြောင့်မို့လိန်ပြောတဲ့ပုဂ္ဂိုလ်က မလုံရဲတဲ့အကုသိုလ်မရှိတဲ့အတွက် ဒါအဖြစ်ကြီးလုံးလို့မြတ်စွာဘုရားအလောင်းဟာအလောင်းတော်ဘွားတယ်ရှောင်ခဲ့တယ်ဒါလေးကိုဘုန်းကြီးတို့တတိထားမှာပေါ့နော်ပြီးတော့ခါကျတော့ဒါကြတော့ဘုန်းကြီးတို့သူကတော့ခုံနဲ့ပြည့်စုံနဲ့ပြောမှာမဟုတ်မမှန်တဲ့စကားတွေကိုဖရာမပြောဘူးနော်ပြီးတော့အကျိုးမရှိတဲ့စကားတွေမပြောဘူးနော်ဒါပေမဲ့သူကကြိုက်တဲ့စကားလည်းပြောတယ်မကြိုက်တဲ့စကားဟုတ်မှမဲ့အကျိုးရှိမှဆိုရင် သူများတွေမကြိုက်ပေမဲ့လို့ဘုရားပြောတယ်ပေါ့နော်။အဲဟုတ်မှန်ကြိုးများကြိုက်မကြိုက်အပြင်နှစ်ပါးသောစကားဥစွာဆူတော်မူတတ်သောမြတ်စွာဘုရားဒါသူကတော်ကုံတော်ရည်ရွယ်တယ်ပေါ့ဗျာ။နော်အဲ့ဒါလေးမှတ်ထား။နောက်ဟိမဝတ္တဆက်မေးပါ။ဗာမေးလဲဆိုတော့ဘုံယောဝစီတုစရိုက်အဲဝစီတုစရိုက်ပြောမနောတုစရိုက်၃ပါးရှိတာပေါ့နော်။အဘိဇ္ဇာ လူဘာပစ္စည်းတွေမတရားလိုချင်တဲ့စိတ်သင်မိတ်ဆွေရဲ့ဖះမှာရှိသလားဒါလည်းမေးတယ်ပြီးတဲ့အခါကျတော့လူရောပုံမှာပြင်းမာလို့တဲ့ဒေါသစိတ်တွေရှိသလားပြီးတော့မိစ္ဆာဒိဋ္ဌိနော်အယူဆမှားနေတဲ့အတွေ့အမြင်တွေရှိသလားဒါလည်းမေးတယ်ပြီးတော့ကိစ္စဓမ္မေသူစက္ခုမှာတရား အမြင်တရားစကုပညာစကုဓမ္မစကုရှိရလားဒါမေးတယ်ပေါ့အဲ့ဒီမှာလဲအကုန်ဖြေပါလေသူတွေ့ရတဲ့ဗုဒ္ဓဂေါတမမြတ်စွာဘုရားဟာဒီမတော်ဒုစိုက်သုံးပါးမှလည်းကင်းစင်ပါလေဓမ္မစကုလည်းရှိပါတယ်စကု၅ပါးဆိုခွင်တို့စာပေမှာပြောကြတယ်ပေါ့ဗျာမန္တစကုဆိုပဂရိဒီမျက်မျက်စိကိုမန္တစကုခေါ်တယ် ဒိဗ္ဗစကုဆိုဒိဗ္ဗစကုဘိညာပေါ့နှမ်းမျက်စိတွေလို့ဝေနီအကြည့်အသေးမြင်နိုင်တော့ပညာစကုတရားထုတ်တဲ့အခါကျဝိပဿနာဉာဏ်ကြီးအထောက်ရတယ်ဖြစ်အောင်အထောက်ရတယ်နော်ပြီးတဲ့အခါကျမေယံဖုံဉာဏ်ပစ္စကနာဉာဏ်ကြီးဒီနေရာတော့မဉဏ်၄ပါးကိုပညာမျက်စိလို့အဓိကထားဖွင့်တယ်တချို့ကျမ်းနေရာတော့ဝိပဿနာဉာဏ်မဉဏ်ပစ္စကနာဉာဏ်ဒီလိုဖွင့်တချို့ကျမ်းနေရာမဉဏ်၄ပါးဘာဖြစ်ဖြစ်ဒီ တရားထုတ်တဲ့ကဒါကြောင့်ဘုန်းကြီးတို့တရားထုတ်တဲ့ကကျတော့ဝိပဿနာဉာဏ်လေးတွေဖြစ်စေခြင်းနဲ့ဖြစ်မှာဟိုကအထုတ်ရတာလေအတက်တယ်နော်တခါလာလဲဒါပဲဒီနေ့လာလဲဒါပဲတရားစခန်းတခါဝင်လဲဒါပဲဆိုတော့စိတ်ကတရားတရားမဖြစ်ဘူးရှိတဲ့တရားတရားလေးပါပြုတ်ကျသွားတတ်တယ်အဲကြောင့်အဲ့ဒါလည်းတတိထားပြီးရှုပေါ့တမန္တစကုသတ္တမိတဉာဏ်မြတ်စွာဘုရားကြဒီတမန္တစကု ယပိတညာတော့လည်းရထားတော့တမန္တစကုနဲ့လည်းပြည့်စုံတယ်ဗုဒ္ဓစကုဗုဒ္ဓစကုဆိုအိန္ဒိယဘလောပိယတိညာဟိုတတ္တဝါတူတယောက်တွင်သူ့ရဲ့အိန္ဒိအနုယံကိုသိတယ်သိပြီးမှဘုရားတရားဟောတော့တကြောင်မတရားရဘုန်းကြီးတို့ဒီကမ္မဋ္ဌာန်းဆရာများကြဘုရားမဟုတ်ဘုရားမဟုတ်တော့ကိုသိတဲ့လမ်းကြောင်းကိုပြောကြတော့ပေါ့တော့ရှင်ပြေတာလည်းရှိမယ်မပြေတာလည်းရှိမယ်ကိုကဒီနီးနဲ့အထုတ်လို့ အစဉ်ပြေဆက်သွားပေါ့အစဉ်မပြေဘူးဆိုရင်တော့ဘုန်းကြီးတို့ရွေးရမှာပဲလေဒီဟာကြီးကိုဆွဲကင်တာလည်းမဖြစ်ဘူးဘုန်းကြီးကတော့အဲ့ဒီခံဝေချက်နဲ့သွားတယ်ပြီးတော့လည်းဘယ်အမျိုးမှာဘုန်းကြီးတကယ်အထုတ်တာကြင့်ကြံတဲ့ဆရာတော်ကြီးမပုတ်ခတ်ပါဘူးတချို့အလိုမျိုးပုတ်ခတ်လိမ့်မယ်ထင်တယ်ဘုန်းကြီးထိုင်မှမဆိုခဏနာပြောတရုတ်တယ်ဘုန်းကြီးတရားတွေနာကြီးပါလို့ဘုန်းကြီးပဲဆရာမပုတ်ခတ်ဘူးလို့ကောင်းတာမှန်တယ်များယောဂီတို့သင်ပေးတာပဲ ဖះကြမှာဒါလည်းတရားတွေအတိအကျညွှန်နိုင်တာကျန်တဲ့ဒီဆရာတော်တွေအဲဒီဆိုတော့ဖះမဟုတ်ဖះမဟုတ်တော့သူတို့သွားတဲ့လမ်းကြောင်းသူတို့ သင်ပါပဲပြောပါပဲပြောတော့ကိုကလိုက်ကျင့်ကြည့်ကျင့်လို့ကိုကအသိဉာဏ်နဲ့ဆရာတော်ကြီးဆုံးမနဲ့လိုက်နိုင်တယ်ဆိုရင်ဆက်သွားဖို့ကိုကမလိုက်နိုင်တိုင်းလည်းအပြစ်ပြောစရာမလိုဘူးလေတချို့ကြတော့အိုးကိုမရတိုင်းအပြစ်တင်တာတွေရှိတယ်တကယ်အထုတ်နေတဲ့ပုံကိုပြောတာပါတကယ်အမထုတ်ပဲနဲ့ ဟောနေတဲ့ပုံကိုယ်တွေကဒါတော့ပြောကြအောင်ဘုရားရှင်ကြဗုဒ္ဓစကုဆိုတာအိန္ဒိယပရောပိယတိဉာဏ်တတ္တဝါတွေအိန္ဒိအနုယင်ကိုသိတယ်နုနေမဟုတ်ရှင်းကြမှပြည့်စုံမှဟောအတေယနုတိယဉာဏ်သူစရိုက်သူရဲ့ဇယိုက်ကိုလည်းသိတယ်ပြီးတဲ့အခါကျတော့သူတဏ္ဍာမှာကဲနေတဲ့နုတိယသူကလောဘကြီးနေလားဒေါသကြီးနေလားမာနကြီးနေလားဒီလိုလဲကြည့်ပြီးတော့ဘုရားဟောတယ် ဒေါသကြီးနေဒေါသပြေသွားကြာသွားအရင်ဟောတယ်မာနကြီးနေမာနကိုကြာသွားအရင်ဟောတယ်ပြီးမှတရားဆက်ဟောတယ်ဒါတွေအများကြီးတွေ့ရတယ်ပေါ့နော်ဒါကဖေယားဖေယားကြတော့ဒီလူတွေဒိဗ္ဗစကုဉာဏ်ပညာစကုသမန္တစကုဗုဒ္ဓစကုမန္တစကုတပဂရိမျက်လုံးတော်လည်းကြီးညိုစရာကောင်းတော့ဒီစကု၅မျိုးနဲ့လည်းဖေယားကပြည့်စုံပါတယ်လို့ ဒါကတာတာဂိရိနာမင်းညာဖြေပါနော်ဒီထဲမှာဟိုမမတာတာလေးပြောချင်တာပါလေကိစ္စစိတ်တအနာဝိလံသင်တို့မြတ်စွာဘုရားဒေါသကင်းရလားစိတ်ဆုံးမှုဖြစ်ပဲစိတ်မဆိုးပဲနေနိုင်ရလားစိတ်ဆိုးမှုကင်းရလားဒီမိကုံးလေးပါဒါတော့မြတ်စွာဘုရားမဟုတ်နော်မြတ်စွာဘုရားရဲ့တပိရှင်သာရိပုတ္တရာရှင်မြတ်ကြီးဆိုနေ တော်တော်အကင်နေလို့ဒါစာပေမတ်တမှာအများကြီးတွေ့ရတယ်။သူလည်းဒီဘက်ဘဝမှာမဟုတ်ဘူးဗျ။တော်တော်ကြာပြီ။ဘဝတွေတော်တော်များများလေဒေါသကင်းငယ်။နောက်ဆုံးဘဝဆိုတော့ပြောစရာမလို။ဒီနေ့ကျတော့ရှင်သာရိပုတ္တရာတပည့်တကာတော်မကြီးဟာရှင်မြတ်ကြီးဟာဒေါသကင်းနေစိတ်ဘယ်တော့မှမဆိုးဘူး။ရှင်မြတ်ကြီးကိုချီးမွမ်းကြပြောဆိုကြပါ။အဲ့ဒါကိုဘာသာကြားပုဂ္ဂိုလ်တယောက်သူတို့မိတ်ဆွေဘာသာကြားတယောက်က ကလက်မခံမယုံကြည်ကြောင်းသူကစိတ်ဆိုးအောင်လုပ်မဲ့လို့မရှိလို့စိတ်မဆိုးတာပါအဲ့လိုပြန်ခြေပပြောဆိုတယ်အဲ့လိုပြောဆိုတော့ပြောဆိုပြီးသူကသူ့စိတ်ထဲမှာမယုံကြည်တော့ရှင်သာရိပုတ္တရာကိုစုံစမ်းမယ်ဆိုတဲ့အနေနဲ့ဒီနေ့ရှင်မြတ်ကြီးဆုံးခံကြွဆုံးခံကြွတော့နောက်ကနေလိုက်တိတ်တဆိတ်လိုက်သွားကြောရှင်မြတ်ရဲ့ကြောဘုံလည်းတီးထည့်လိုက်တာတီးထည့်လိုက်ပြီမြဟိုက နောက်ကိုလှည့်မကြည့်ဆုံးကကြွားမြဲကြွားနေဘာမှကိုကြည့်မဆိုင်အဲ့ခါကျမှနောက်လည်းမလဲအင်းနေတယ်မပြက်ဆုံးကကြွားတာမြင်အဲ့မှာဘာသာကြဟာတဲ့ဟုတ်ပါလားယုံကြည်ပြီးသူပြမှန်းမိတာတွေကိုတောင်းမှန်တယ်ပေါ့သူပြမှန်းမိတဲ့အတွက်တကူလုံးလောက်ပူလောင်နေပူလောင်စိတ်ဆင်းရအဲ့မှာလိုက်ကြတော့တောင်းမှန် ဒါကဘာလဲဆိုတော့ဘုန်းကြီးတို့ဖရာရှင်နဲ့မပြောနဲ့ဖရာရှင်ရဲ့တတိသားတောင်သားလေးတောင်မှဒီဒေါသစိတ်ကကင်းနေဒီကုံတော်လေးတွေကိုဟိမဝဒနကမေးလိုက်တာရဂိရိနကဖြေလိုက်ခုနကာလီဆိုတဲ့တထေသမီးကနာတာဖရာဘောကတားကြည့်ညိုစိတ်တွေဖြစ်တာသူကမမြင်ဘူးပဲနဲ့နော်ဒီနာနဲ့ရောဒီနာနဲ့ကသူ့အိမ်ပေါ်အပေါ်ခေါင်းမိုးတဲတယ်မှာအိမ်ပေါ်တဲတယ်မှာပြောနေသူကဒေသာပရင်းဖြောဖွင့်ပြီးအားထောင်နေတာ အဲ့လိုမျိုးနောက်ဆက်မိပါတယ်နော်ဘာဆက်မိလဲဆိုတော့ကိစီဝိဇာယတမ္မန်တော့ဒါဘုန်းကြီးတို့ဝိဇာဆန္ဒတမ္မနာကုံမေးတာပဲဗျအဲ့ဒါတွေတော်တော်ကောင်းတယ်နော်ပြီးတော့ကိစီတန်တုဒ္ဒဆရဏောဆရဏဝေတမ္ပနဝိဝိဇာညာသုံးပါးဝိဇာညာ၈ပါးဒီဝိဇာညာနေနဲ့ပြည့်စုံရလားဒါဘုရားကုံတော်တွေတော့ဘုန်းကြီးတို့ပြောခဲ့ပြီပေါ့နော်ဒီ ညံသုံးပါတို့အဲဝိဇာညံသုံးပါဝိဇာညံ7ပါတို့အဲ့ဒီဘုရားကုံတော်လေးတွေပြန်ကြည့်နေသိတာပေါ့အဲ့ဒါလေးကြည့်နော်ပုရိအာဆိုတာဝိဇာညံသုံးပါပေါ့အဲ့ဒီညံသုံးပါနဲ့ခုနိုင်တဲ့လေးကြည့်ပြောင်းတယ်အဲ့ဒီဟာတွေကတော့ဒီကုံလေးတွေကတော်တော်ကြည်ညိုကြကောင်းဝိဇာညံသုံးပါဝိဇာညံ7ပါနဲ့ပြည့်စုံပါရလားပုရိအာအလုံးကြားဝယ်တယ်နော်ဟိုဝေနိဝါဒနုတ်တိညံ ဒေဝစကုညာအာဒဝကရညာဒါတော့ဝိဇ္ဇာစေနာတမနာဂုံတွေကိုစစ်ဆေးတာပဲဝိဇ္ဇာညာ၃ပါးနဲ့လည်းပြည့်စုံပါတယ်တဲ့ဝိဇ္ဇာညာ၃ပါးဆိုတာကဝိပဿနာဉာဏ်နေဘုရားရှင်ကအာဖြစ်အောင်အထောက်ခဲ့တယ်စေတောပရိယဉာဏ်သူအစေတီကိုသိအောင်သိတဲ့ဉာဏ်မနောမရိဉာဏ်မိမိရဲ့ကိုယ်တွင်မှာလာလို့ကိုယ်တစ်မျိုးစိတ်ပြန်ဖန်ဆင်းနိုင်တဲ့ဉာဏ် ဒိဗ္ဗသောတာဆိုတာကအဝိနည်းကြားနိုင်တဲ့အကြည့်ဝိနည်းကြားနိုင်တဲ့ဉာဏ်အေတိဝိဒဉာဏ်မြေလျုံမိုးပြန်တဲ့ဉာဏ်ပေါ့ဒီဝိဇာဉာဏ်သုံးပါးဝိဇာဉာဏ်၈ပါးနဲ့လည်းပြည့်စုံပါတယ်ပြည့်စုံပါတယ်လားလို့မေးတော့ကဒီဉာဏ်သုံးပါးနဲ့လည်းပြည့်စုံပါတယ်ဒီဉာဏ်၈ပါးနဲ့လည်းပြည့်စုံပါတယ်ဒါဖြေတာပေါ့နော်ကေစီတန်တဆရဆရနောဆိုတာက စရဏ15ပါးနဲ့ပြည့်စုံရလားဒါလည်းမေးတာပေါ့နော်စရဏ15ပါးဆိုသူတို့ကောင်းဥစ္စာ9ပါးပေါ့သူတို့ကောင်းဥစ္စာဆိုတတ္တတတိဝိရိယဟိတိဥဒ္ဒပသုတ္တပုသုတ္တပညာဒီမှာလည်းဝိပဿနာပညာဆိုဝိပဿနာဉာဏ်ပညာပြောတယ်မှတ်ထားဖို့ဟာဉာဏ်တွေထဲမှာလည်းဝိပဿနာဉာဏ်ပါတယ်လို့စရဏ15ပါးမှာလည်းဝိပဿနာဉာဏ်ကပါတယ်ဒါကြောင့်တရားထုတ်တဲ့အခါကျတော့ ဝိပဿနာဉာဏ်ဖြစ်အထုံမှစရဏဆိုအကျင့်ဖြစ်အထုံမှပါရမီကပါတယ်ဒါလေးမှတ်ထားဒီဉာဏ်ဖြစ်ခဲ့မှဝိဇာဉာဏ်လည်းဖြစ်တယ်စရဏလည်းလည်းပြည့်စုံတယ်ပြီးတော့ဘောဓနာမတ္တညုတာတရား၄ပါးပေါ့ဇာဂရိယနုရိယသီလအိန္ဒိယတံဝနာအစာတောင်းနဲ့ပတ်သက်ပြီးတော့တင့်မတင့်တော်မတော်ချိန်ပြီးစားနိုင်တဲ့ဇာဂရိယနုယောက နှုတ်ကြနှုတ်နှုတ်ကြကြရှိတယ်အဲ့ဒီနေတယ်သီလရဟန်းတို့ရဟန်းသီလပြည့်စုံတယ်အိန္ဒိယတောင်ဝရမျက်စိနားလျာကိုယ်စိတ်ကိုထိမ့်သိမ့်နိုင်တယ်စိတ်ကလွတ်မထားအောင်နော်စိတ်ကလွတ်ထားရင်ဒီမကောင်းတာတွေကြရောက်ရောက်မကောင်းတာတွေကြည်ကျင်နဲ့ကြားကျင်နဲ့မကောင်းတဲ့တဲ့ဒါမျိုးမကောင်းတဲ့အာယုံမှာစိတ်ကရောက်ရောက်ပို့ကြားခြင်းသိခြင်းတော့ဒါကိုလွတ်ထားရင်အဲ့ဒီပဲရောက်ရောက်သွားလွတ်ထား ပြီးတော့ခါကျဘာဆက်ပြောလဲပရမဇန်ဒုတိယတတိယသုဒ္ဓဇန်ရူပဇန်၄ပါးပေါ့အဲ့ဒီ၄ပါးဒါဆရဏ15ပါးနဲ့ပြည့်စုံတယ်ဆိုတော့အဲ့ဒါကိုပြောပါတယ်ဒါလေးလည်းမှတ်သားဖို့ကောင်းပြီးတော့ဒီမှာဗာမေးလဲဆိုပရမနှစ်ခုကဝိဇ္ဇာဆရဏတမန္တာဝိဇ္ဇာညာ၃ပါးဝိဇ္ဇာညာ၈ပါးဆရဏ15ပါးတို့နဲ့မိတ်ဆွေပြောတဲ့မြတ်စွာဘုရားပြည့်စုံပါရလားလို့မေးအာပြည့်စုံပါလေ သိတဲ့အတိုင်းကျင့်ပါတယ်ကျင့်တဲ့အတိုင်းသိပါတယ်နော်ဒါတွေကိုပြောပါတယ်ပြီးတော့ဆက်ပြီးတယ်မိတ်ဆွေရဲ့မြတ်စွာဘုရားအတော်ကုန်ခံတဲ့ယဟန္တာဖြစ်လားဒါလည်းဖြစ်ပါတယ်ပြီးတော့ကိစီနတ္ထိပုဏ္ဏဘောအဲ့ဒီတော့အတော်ကုန်ခံပြီးနောက်ဘဝတွေမှာတဖန်ဖြစ်နိုင်သေးရလားဖြစ်မှုမရှိတော့ဘူးလားဒါဒါလေးလည်းမဖြစ်တော့ပါဘူးအဲ့လိုဖြေတာပေါ့ဗျာ အဲ့ဒီဒီထီအောင်ပေါ့နော်ဟိုကမေးလိုက်ဖြေလိုက်မေးလိုက်ပြဒါဘုရားရဲ့ဂုဏ်တော်တွေအကုန်လုံးမေးသွားတာပဲနော်အဲ့ဒီမှာနတ်ဘလူးနှစ်ပါးနှစ်ဦးဖြင်းနေတဲ့ဘုရားဂုဏ်တော်ကြားနေတဲ့ဒီကာလီတထေသမီးတွေပါပီတိတွေဖြစ်လာတာပီတိပတ္တိတွေအဲ့ဒါတွေကိုပါလေတတိထားပြီးတော့ပီတိပတ္တိကိုလည်းဘုရားဂုဏ်တော်ပွားရင်ပီတိပတ္တိဖြစ်လာတယ်ဒါကိုလည်းအိဋ္ဌာဒုက္ခအနတ္တဆင်ခြင်မယ် အဲဒီမှာဝိပဿနာဉာဏ်နဲ့ဖြစ်တယ်ဝိပဿနာဉာဏ်နဲ့စဉ်စဉ်ဖြစ်ပြီးသောတာပန်ဖြစ်သွားတာအဲတော့ဘုရားလည်းမတွေ့ဘူးနော်သူများပြောနေတဲ့ဘုရားကုံတော်လေးတို့ကြီးညိုရင်းနဲ့အာသေဘကောင်းတာနော်ဒီသောတာပန်ဖြစ်သွားတယ်အဲ့ဒါလေးမှတ်သားဖို့နောက်သူ့မှာလည်းကိုဝန်လွယ်ထားတယ်ခလေးလေးရှိကိုဝန်ဆောင်းနေတယ်ဒီကလေးမှလည်းသူဆောင်းတဲ့သားလေးကလည်းနောက်တစ်ချိန်မှာဘုရားလည်းသာသနာတော်မှာအေးတဲ့ရတယ်နော် ဟောပြောတဲ့နေရာမှာဣတိရေရရဲ့ပုဂ္ဂိုလ်သောနာကုတိကဏမထီရလို့ဖြစ်လာတယ်။ဒါကြောင့်မြတ်စွာဘုရားဒီဘုရားဖြစ်ပြနောက်ပိုင်းဣတိရေရတို့မြို့သမီးတွေပေးကြတဲ့ခါမှာနတ်တရားတဆင့်ကြပြီးသောတပန်ဖြစ်တည်တည်တရားတရားအကောင်လာတဲ့အတွက်ဘုရားကုံတော်တွေနော်ဒါရဲ့ဘုရားလည်းမမြင်ဘူးသေးဘူးတဆင့်ကြားနဲ့ယုံကြည်ချက်တွေဖြစ်တာယုံကြည်ချက်တွေဖြစ်ပြီးတော့ သူတော်ကောင်းတရားတွေကျင့်ရင်းပွားရင်းတဲ့ဒီမှာယဟန်သောတာပန်ဖြစ်တဲ့အတွက်နောက်ဒီချိန်မှာသူကအေရတဲ့ရတယ်ဒီအမျိုးသမီးလောကထဲမှာဒီကြာကမြမြင်ကမြကြာကမြတဆင့်ကြာကဘုရားကိုကြည်ညိုတဲ့ပုံကိုယ်ထဲမှာတော့အသာဆုံးအမြတ်ဆုံးပဲဘုရားချီးကျူးတော်မူပါနော်အဲကြမှာဟိမဝဒလက်ခံသွားတယ်ပေါ့ဗျာအဲဒီတော့ကဒီလောက်နဲ့ထားမယ်နော်ဒီတော့ကလည်းရှေးရွယ်ဘုန်းကြီးပြောချင်တာ ကဒီမှာဘုရားကုံတော်ကိုတဆင်ကြားလေးနဲ့အဲသောတာပန်ဖြစ်တယ်ဆိုတာဒါလေးကိုပြောချင်တာမှဒီတော့ကအဲ့ဒီလောက်ဆိုရင်ခွန်ကြီးတို့ပြန်လိုချင်တဲ့ပြောချင်တာလေးကဒါတိတ်လည်းရှိသွားပါနော်ဒါကြောင့်မို့ဘုရားကုံတော်လည်းအထင်မြင်မသိပါနဲ့ဒီခုတို့တဆင်ကြားနဲ့ပဲမှတ်မှဘယ်နည်းနဲ့ပဲမှတ်မှတကယ်တမ်းကျတော့ဒီဘုရားကုံတော်ပွားရင်ကြောင့်ရဟန္တာတွေဖြစ် နဲ့နဲ့ဆိုရင်ဒီမှာဘုန်းကြီးသုံးအထောက်လောက်ပဲပြမယ်နော်ဒီဘုရားကဗုဒ္ဓနုဒ္ဓတိစတဲ့နုဒ္ဓတိကမ္မထာများဖြင့်အရတဖို့ရနိုင်တယ်မာကိစ္ဆာနာတုတ်စကနိဗ္ဗာန်တုတ်စကနိဗ္ဗာန်အင်္ဂုတ္ထုမှာပါပါတယ်အနုဒ္ဓတိဌာနတုတ်စကနိဗ္ဗာန်မှာဒါတွေပါပါတယ်အဲ့ဒီမှာကြတော့ဒီဗုဒ္ဓနုဒ္ဓတိစတဲ့ဘုရားကုံတော်ပွားရင်းကြောင့်ရဟန္တာတွေဖြစ်နိုင်တယ်ဒါကိုပြောတာခုတော့ဒီမှာတော့ဒီခလိမလေးကတော့သောတာပန်ဖြစ်သွားနော် ကြည့်လိုက်သူရင်မကဘူးသူသားလေးပါဒီဒါနအရှိန်ပါတရားအရှိန်ပါရပါနော်နောက်ပိုင်းကျတော့သူသားလေးတော့ဒီရေမှာဗာပြက်လေအယုဖတရားဟောရမှာအယုဖအတန်ကောင်းတဲ့နေရာမှာအေရေရတဲ့သောနာကုတိကဏမထေဒါလေးမွေးဖွားလာဒီလိုပဲမှတ်ထားလိုက်နော်ဒါကတော့ဘုရားကုံတော်ပွားခြင်းကြောင့်မို့ဟိုအရိယာဖြစ်သောတာပန်ဖြစ်တယ်သောတာပန်မကဘူးဉာဏ်ဓာတ်ဖြစ်နိုင်တယ် ဒါလေးပြောချင်တော့ပြီးတဲ့ခါကျတော့ခွန်ကြီးတို့ဒီမှာဘာတစ်ခုတွေ့ရလဲဆိုဒီထဲမှာရေးထားပါတယ်နော်တေဂဏီအချိန်ဗုဒ္ဓကိုရှိခိုးကြောတဲ့ပြင်နတ်ပြည်မှာဖြစ်ရတဲ့စန္ဒာစန္ဒာလီမြို့သမီးကြောင်းဒါလေးလည်းခွန်ကြီးတို့နည်းနည်းပြောပါဒါလည်းတိုက်ရိုက်ဒါကတော့ဝိမာနာပါဠိတော်မှာတိုက်ရိုက်ပါတယ်စန္ဒာလီဆိုရမြို့သမီးဟာလူဘဝနေတော့ဆင်းရဲပါတယ် သူတောင်းစားပြီးနေရတဲ့အမျိုးသမီးပါပဲတောင်းစားတောင်းစားအနေနဲ့ဒီနေ့တတန်းအကုန်ကနေအချိန်ယောဂဖြစ်ယောဂဖြစ်နေချင်းရှင်ရနွမ်းပါတာတကြောင်ပေါ့နော်အေးရတယ်မှာပုံပုံလဲနေချင်းချိန်မှာဘုရားရှင်ကြွရောက်လာကြွရောက်လာတော့တကောလည်းဘာသာတရားနဲ့လည်းဝေးနေဘူးဘုရားသူ့ရှိလာရက်တော်မူရှုကိုကြောခံပူဇော်လိုက်ရင်ကောင်းတဲ့ပုံပွားရောက်မှာမြင်လို့ ဒီချိန်ထိဓမ္မကြီးကရှ िख ိုးအောင်မှမသိသေးဘူးရှင်ရှင်မမောဂလကုလိုမြတ်ကြတိုက်တွန်းရတယ်ရှင်မမောဂလကုလိုမြတ်ကြတိုက်တွန်းမှသူကဖះရှင်ကိုကတော့ဥတိုက်ရှ िख ိုးတာပဲကွယ်လွန်သွားတဲ့ခါကျသူကအိမ်မှာတောင်းနေတာနတ်ပြည်ရောက်တာတောင်းစီကနတ်ပြည်မှာသူက အယောင်ဆင်းတဲ့တခြားနတ်သမီးတွေတာလုံးနဲ့သူ့ဘိမ်းမှာလည်းအခြားညာတိုင်းဝိုင်းနေနေမြင်တော့ဟာငါဘယ်လိုနဲ့ဘယ်လိုကောင်းမှုကြောင့်ဒီလိုဖြစ်တယ်လဲပြန်ကြည့်လိုက်တဲ့အခါရှင်မောမောက္ကလံတိုက်တွန်းတော့သူကဘုရားကိုကြောဖြစ်တဲ့ကုသိုလ်ကြောင့်ဟာမြင်တဲ့ချက်ချင်းတခါလူပြည်လာရှင်မောမောက္ကလံကိုလာကြောတာပဲဒီအကြောင်းအရာကြီးပြန်ပြောပြတာဒါတော့ဝိမာနိဝိမာနပါဠိတော်မှာဒါဘုရားတရားဟောရှိပါတယ်စန္ဒာရီဆိုတဲ့သူတော်စားတဲ့ ဆင်းရဲဒီမှာကြီးအောက်တန်းကြတဲ့ဘဝနေပြီးတော့ဖရာကတော့ယုံနဲ့ဒါထက်တန်းကြတဲ့နတ်ဘဝရောက်တယ်ဒါကတော့မဉ္ဇဉ်ဖွဉ္ဇဉ်ရတာတော့မပါဘူးပေါ့ဗျာဒါဖရာကုံတော်နဲ့ပတ်သက်ပြီးဒါဟိုလိုဂုံတော်ဆင်းရင်တော့မဟုတ်ဘူးနော်ဖရာရဲ့ဥပရိတံပတ်တိကြီးညိုမှုကိုကြည့်ပြီးတော့ကတော့ယုံနဲ့အကျိုးများကြောင်းအဲဖရာကုံတော်ဘာလို့ဘုန်းကြီးတို့ဒီလောက်နဲ့ထားကြအောင်နော်ဟိုကျန်တဲ့ဘုန်းကြီးတို့ဒီနေ့ တခြားအကြောင်းအရာတွေမေတ္တာအကြောင်းပြောဖို့ရှိသေးပါအဲဗုဒ္ဓလူကတိလောင်းနဲ့ပြီးမယ်ဒီနေ့မေတ္တာဘာဝနာအကြောင်းပြောသရုဒ္ဓရကမ္မထာ၄မျိုးရှိတော့ဗုဒ္ဓလူတိဖျားကုန်းတော့ပွားမယ်မေတ္တာဘာဝနာမေတ္တာပွားမယ်ဒါလေးတွေပေါ့အဲဒါလေးတွေပေါ့ပြီးတဲ့အခါကျမရဏတတိတေခြင်းတရားဆင်ញင်မယ်အာတုပအာတုပဆိုတော့တည်သွားတဲ့ခါမှာတည်သွားတဲ့ခန္ဓာကိုယ်ရဲ့အပြစ်ဒါတေအာတုပခေါ်တယ် ရှင်အတုပကြောင့်ခုဘုန်းကြီးတို့တက်တင်ရှားရှိတဲ့ခန္ဓာကိုယ်ကြီးအပြည့်ဆင်ញင်တာပေါ့ဗျာခန္ဓာကိုယ်ကြီး32ပုံပုံအပြည့်ဆင်ញင်မယ်ဓာရ9ပေါက်ကထွက်ကြလာတဲ့အရာတို့တို့ဆင်ញင်မယ်ဒါမျိုးပြောအခုဒီနေ့ဒီနေ့ဘုန်းကြီးတို့ပြောမှာမေတ္တာဘာဝနာမေတ္တာအကြောင်းပေါ့မေတ္တာဆိုတာအဲမေတ္တာကဘာမှလို့ပြောရင်တော့တော်တော်လေးတော့ခက်တော့တယ်သတ္တဝါတွေကိုချစ်ခင်မှုမြတ်နိုးမှုဆိုတော့ ဗမာစကားနဲ့ရောထွေးနေတယ်ကြောင့်ဗမာမေတ္တာနဲ့ချစ်တာမကွဲပဲဖြစ်နေနော်တတ္တဝါတွေကိုအကျိုးလိုလားမှုအမျိုးမျိုးတည်းပြန်ပါတယ်ခွန်ကြီးသူ့နေရာနဲ့သူအတိပ္ပယ်လေးမေတ္တာအကြောင်းလေးပြောမယ်ပထမမေတ္တာဆိုတာဘာလဲလို့ရင်ပြောမေတ္တာဆိုတာဘုန်းကြီးတို့ဗမာပြောတာနဲ့ချစ်တာနဲ့တော့မတူမေတ္တာစိတ်ထဲမှာငြိမ်းအေးနေဒီတတ္တဝါတို့တယောက်ပေါ်မှာငါသားငါသမီးဆိုတဲ့ ကံ့ညီမှုတွေ့တောင်းမှုတဏှာမပါဘူးဒါမျိုးပြောမေတ္တာစိတ်ထဲမှာငြိမ်းအေးနေတဲ့သဘောမျိုးပေါ့ချစ်တဲ့သဘောကြစိတ်ထဲမှာပူလောင်နေတယ်ဒါမျိုးကွာခြားတယ်အဲ့လိုမျိုးအခြေခံမှတ်တာနော်မေတ္တာသဘောပါလေစိတ်ထဲမှာအေးချမ်းနေတယ်ငြိမ်းချမ်းနေတယ်မေတ္တာစိတ်ဖြစ်နေပူလောင်နေတာမဖြစ်အောင်ဟောသာဝတ္တမိဘောသုံးဖို့တခုတည်းမှာပူလောင်နေတာမေတ္တာတတ်မပါဘူးတူတယောက်ပေါ်မှာပူလောင်နေ စိတ်ဆင်းရဲနေရရင်ဒါမေတ္တာတမဟုတ်ဘူးမေတ္တာတကအေးချမ်းနေနောက်တစ်ခုကတော့မေတ္တာရဲ့သဘောကတဝုတယောက်မှာတွေ့တောင်းမှုကံ့ကျင်မှုမရှိဘူးချစ်တဲ့သဘောကတော့တဝုတယောက်ပေါ်မှာတွေ့တောင်းမှုကံ့ကျင်မှုမျက်နှာမှုရှိနေတယ်ဒါမျိုးလိုရမှတ်ထားမယ်နောက်မေတ္တာရဲ့သဘောကကုသိုလ်ဆန္ဒနော်ကုသလစ်ဆန္ဒလို့ခေါ်တယ်ကုသိုလ်ရာမှာဖြစ်တယ်ချစ်တဲ့သဘောအကုသိုလ်မှာဖြစ်တယ် နောက်မေတ္တာသဘောကပေးတာမေတ္တာပို့တယ်ဆိုတော့ပေးတာဟုတ်ပြန်ချစ်တဲ့သဘောကယူတာအဲ့လိုပြောင်းပြန်ကြီးပေါ့ဗျအဲ့ဒါဆိုရင်တော့စန့်ကျင်ဘက်နဲ့ကပ်မှိုင်တော့လွယ်တယ်မေတ္တာကအပေးလားယူလားဆိုတော့ပေးတာပို့တယ်ဆိုတော့ပေးတာပဲချစ်တာကြတော့ကုသူဟာငါမင်းမေတ္တာငါရခြင်းတယ်ဆိုတော့လောကတော်ကပြောင်းပြန်ကြီးပြောနေမေတ္တာကယူလို့မရဘူးမေတ္တာပို့ပို့တယ်ပေးတယ်ဒါမျိုးမှတ်တာ ကိုကပေးရတဲ့အရာကိုသူများစီဟိုရယူရယူခြင်းနေတော့ဒါတော့မေတ္တာမဟုတ်တော့ဘူးဗျာပြီးတော့မေတ္တာပုံမဲ့ပုဂ္ဂိုလ်ကဘာလို့ရလဲဆိုပထမဆုံးကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လုပ်ရမေတ္တာတတ်ဖြစ်အောင်လုပ်ရအကျိုးလိုလားစိတ်ဖြစ်အောင်လုပ်ရအဲ့ဒီလိုလုပ်ပြီးမှသူများပေးတာပို့တာအဲ့တော့မေတ္တာပို့ရင်မေတ္တာရတယ်ဆိုတဲ့စကားဒါလူတိုင်းကြားဘူးပါမေတ္တာပေးမေတ္တာရတယ်ဆိုတာက ဘုန်းကြီးတို့အရာဝတ္ထုအကောင့်ထဲတရားရတာမဟုတ်ပါဘူးသူ့ကိုစိတ်ချမ်းသာတဲ့စိတ်တွေများများပေးနိုင်နေတယ်ပို့နိုင်နေတယ်ကိုများများအေးချမ်းနေတယ်ပဲဒါလေးမှတ်ထားနော်ဒါကြောင့်မေတ္တာပို့တဲ့ကကိုယ်စိတ်ကိုအေးအောင်ငြိမ်အောင်လို့ရင်လို့ဒီအေးငြိမ်တဲ့စိတ်ဓာတ်လေးကို သူများ ကိုပေးပို့နေကိုတော်တော်ချမ်းသာတယ်တော်တော်အေးချမ်းတယ်အဲ့ဒါကိုစနစ်တကျလောက်ကြည့်စေခြင်းအဲဘုန်းကြီးဒီနေ့ညဘာပြောကြလဲဆိုတော့ ဒီအဲ့ဒီတာပွားတဲ့ခါမှာမေတ္တာခြေကွန်ကျင့်ဝတ်15ပါးဆိုအဲ့ဒါလေးပြောမယ်နော်မေတ္တာခြေကံကျင့်ဝတ်15ပါးကိုကြည်ကြည်အဲ့ဒါလေးထိုးပြနိုင်ကောင်းမယ်မေတ္တာခြေကံကျင့်ဝတ်ကမ္မဋ္ဌာန်းခြေကံကျင့်ဝတ်15ပါးခမရခါရင်ထိုးထိုးပြနေတဲ့အကြောင်းအရာလေးဒီနေ့အဲ့ဒါလေးပြောပြမယ်နော်ဒီဘယ်တရားများထိုးထိုးဒါတော့ဓမ္မကြီးတို့ ဘုန်းကြီးတွေရောလူတွေရောပေါ့လေအကုန်လုံးရနေတဲ့မေတ္တာတော့ထဲမှာပါလေမေတ္တာတော့စာနာလေးမှာကရဏီယမတ္တကုသလိနာယန္တတန္တပဒဗိသမစ္ဆာတကောဥစုစာဒုဥစုစာဆိုအဲ့ဒီအဲ့ဒီဟာလေးအဲ့ဒါလေးလည်းကိုယ့်အကိုထုတ်ကြည့်လို့လည်းရတယ်အခုလည်းဘုန်းကြီးတို့ကိုကြည်ရှင်တို့ထိုးပြတယ်အဲ့ဒီမှာလေးကြည့်နော်အဲ့ဒီခုနပါဠိလေးပြန်ရုပ်ပြမယ် ကရဏီယမထပကရယန္တတန္တံပရံပိသမေသာအဲ့ဒီတရားဘာပြောလဲဆိုဒီပါဠိတွေကရာဘူးတော့အနက်လေးပြပြမယ်တန္တံငြိမ့်တဲ့အေးချမ်းသောပရံနိဗ္ဗာန်ကိုအပိသမေသာအာယုံယူပေါအာယုံယူပြီးထွန်းဖောက်သိမြင်၍ဝေရုကာမိနာနေခြင်းကလိုရှိသောအထကုသလေနာအကျင့်မျိုးမျိုးအကျိုးစီးပွားနဲ့ကြွဉ္ဉ္လိမ္မာတဲ့ပုဂ္ဂိုလ်သည် ယံကရဏီယံကျင်ပြုရမည်သိက္ခာ300ကျင့်မြတ်သည့်အတ္တိရှိတန်ထိုကျင့်ရမည်သိက္ခာ300ကျင့်မြောက်ကရဏီယံပြုကျင့်တိုက်ပြုကျင့်ထိုက်ပြုကျင့်နိုင် ပြုကျင့်ပါပေ၏ငြိမ်းတဲ့အေးချမ်းတဲ့နိဗ္ဗာန်ကို မျက်မှောက်ပြုပြီးနေလိုတဲ့ပုဂ္ဂိုလ်ဟာသီလသမားတွေပညာဆိုရအကျင့်300တွေကိုကျင့်ရမယ်အဲ့ဒီလိုကျင့်ရမယ်ကျင့်ရင်းနဲ့လည်းပြီးတော့ဒီအချက်လက်တွေနဲ့လည်းပြည့်စုံလုပ်ရမယ် ဘာတွေလဲဆိုတက်ကောသီလသမารီပညာအလုပ်တွေကိုတကယ်တမ်းကျင့်နိုင် လုပ်နိုင်စွာရှိသူလည်းဖြစ်ရမယ်ဒါလေးပြောနော်အဲ့တော့ဒါကြတော့ဘုန်းကြီးတို့ကစာပေမှာခုနက အထကုသရေနကရဏီယမထကုသရေနအထကုသလအထကုသလဆိုအကျိုးရှိတဲ့လုပ်ငန်းတွေမှာကျွမ်းကျင်တာလိမ္မာတာမျိုး အထကုသလခေါ်တယ်။ရဟန်းဆိုရင်ရဟန်းသီလ လုပ်ငန်းတွေကျွမ်းကျင်ရမယ်တမာရီလုပ်ငန်းတွေကျွမ်းကျင်မယ်ပညာလုပ်ငန်းတွေကျွမ်းကျင်မယ်ဟိုတရားထုတ်တဲ့လုပ်ငန်းတွေခန္ဓာလူတော်ဝိပဿနာတွေဒါတွေကျွမ်းကျင်ရမယ်ဒါယဟန်ရဲ့အတ္တကုသလအနတ္တကုသလဆိုတာယဟန်အလုံးမဟုတ်တဲ့ယဟန်လောက်တော့မကျွမ်းကျင်ဘူးယဟန်အလုံးမဟုတ်တာတွေကျွမ်းကျင်နေတာမျိုးပြီးတော့စေကုတရတဆင်နတ်ပုဒ္ဒါတွေပေါ့လေဒါတွေကျွမ်းကျင်တာလို့ခေါ်တယ်နော် ဒါအနာထကုလလူဆိုလဲလူရဲ့လုပ်ငန်းတွေပေါ့ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတွေကျွမ်းကျင်တာမျိုးအတရားထုတ်တော်မယ်ဆိုကိုယ်အားထုတ်မယ်လုပ်ငန်းကျွမ်းကျင်တာမျိုးကိုယ်ကဘာတရားထုတ်ချင်အာနာပါနအထုတ်ရအာနာပါနလုပ်ငန်းတွေကျွမ်းကျင်အောင်လုပ်ဒါမျိုးပေါ့ဓကမတာအထုတ်မယ်ဓကမတာကျွမ်းကျင်အောင်လုပ်ဘုရားကုံတော်ပွားမယ်ဘုရားကုံတော်ကိုကျွမ်းကျင်အောင်လုပ်ဒါမျိုးဆိုလိုပါအဲ့လိုမှမဟုတ်ဘဲနဲ့အရန်ကာရောလုံနေတော့ အဲ့ဒီထဲမှာနံပါတ်1ကတော့ဗာလဲဆိုရင်ဒီမှာကြည့်လိုက်ဘုန်းကြီးတို့မဆုတွေလည်းကြည့်လို့ရနံပါတ်1ကတက်ကတက်ကသီလသမာဓိပညာလုံးများကိုတကယ်တမ်းကျင့်နိုင်စွမ်းပေါ့လုံးနိုင်စွမ်းရှိသူလည်းဖြစ်ရမယ်ပရမဆုံးဟာဒါလေးကြည့်မယ်နော် ကိုကျင့်နေတဲ့သီလ၅ပါးသီလဆို၅ပါးသီလကိုလည်းလုံခြုံဘယ်လိုကျင့်ရမလဲအမနေ့ကလည်းဘုန်းကြီးတို့သီလလုံခြုံကျင့်တဲ့ဤလေးတွေအထိုက်လျောက်ပြောခဲ့ပါ သီလလုံခြုံခြင်းဘာလို့ရမလဲဆိုတော့အသိဉာဏ်နဲ့ထိရင်ပို့လုံခြုံတယ်ဘယ်လိုအသိဉာဏ်နဲ့ထိရမလဲကိုယ်ကိုမတရားစော်ကားလာ ကိုမကြိုက်ဘူး။ဒါဒီမတရားတဲ့စော်ကားတဲ့အနိုင်ကျင့်တဲ့ဗိုလ်ကြတဲ့လုံက ဘယ်တော့မှမလုပ်ဘူးအဲ့လိုဆိုရင်ပါဏာတိပါဒသိက္ခာဘောလုံးတယ်ကိုပစ္စည်းခိုးလာရင်ကိုမကြိုက်ဘူးငါခိုးတဲ့လူကဘယ်တော့မှမလုပ်ဘူးကိုမမကြိုက်တော့ကိုလည်းမလုပ်နဲ့ပေါ့ကိုပစ္စည်းခိုးခံတော့မကြိုက်ဘူးမကြိုက်တော့ငါခိုးတဲ့လူကဘယ်တော့မှမလုပ်ဘူးအဲ့လိုညာနဲ့ဆင်ញင်ပြီးထိုင်ရင်လုံးပါတယ်နော်အဲ့လိုသီလကျင့်သီလနဲ့ပြည့်စုံအောင်ဘယ်လိုလုပ်ရမလဲနေရာထိုင်ရမလဲဒါသိရတယ်နော် ပညာကျင့်စဉ်တွေကျင့်တယ်ဝိပဿနာကျင့်စဉ်တွေကမ္မထာကျင့်စဉ်တွေဝိပဿနာကျင့်စဉ်တွေကျင့်တယ်ဒီကျင့်စဉ်လုပ်ငန်းတွေလည်းကျွမ်းကျင်ရမယ်ကျွမ်းကျင်တိုင်းနဲ့လောက်နိုင်အောင်လို့အဲ့ဒါလေးမှတ်တာဒါနဲ့ပတ်သက်ပြီးဘုရားလက်ထက်ကအဖြစ်ပြက်လေးတစ်ခုပြောမယ်ဘောရီကုမာရာမင်းသားဆိုရှေ့ပေါ့ဒီမေဇိမပန္နတမဟောတာဒီဘောရီကုမာရာမင်းသားဘောရီရာဇကုမာရာဆိုတဲ့မင်းသားလေး ရာသည်ရောက်လာပြီးတော့လျှောက်ထားတဲ့စကားပါပဲအဲတော့ဒီဟာအလေးမပြောရင် လောကမှာဘုန်းကြီးတို့ဘာပဲလုပ်လို့ပေါ့နော်အလုပ်တစ်ခုလုပ်တဲ့ခါမှာကိုယ်ကယုံကြည်ချက်ကလည်းရှိရတယ်ယုံကြည်ရရှိမှအလုပ်ကလုပ်ဖြစ်တယ်မယုံကြည်ရင်မလုပ်ဖြစ်ဘူးဒီလုပ်ငန်းပြီးတော့ကျမ်းမာရေးလည်းကောင်းမှကျမ်းမာရေးမကောင်းရင်လည်းဒီလုပ်ငန်းပြင်းမြောက်အောင်မြင်ဖို့မလွယ်ဘူးနော်လုံလဝရိယရှိမှပြင်းနေတဲ့ဒီလုပ်ငန်းအောင်မြင်အောင်လုပ်ဖို့မလွယ်ဘူး ပြီးတော့ဉာဏ်ပေါ့ဉာဏ်ကလည်းရှိမှဉာဏ်မရှိရင်လည်းဒီလုပ်ငန်းပြည့်မြောက်အောင်မြင်မှုမလွယ်ဘူးပြီးတော့ဖြောင့်မတ်တဲ့ရိုးသားတဲ့စိတ်ထားလည်းရှိမှရိုးသားတဲ့စိတ်ထားရှိတဲ့ဒီအတ္တပညာတက်မြောက်ဖို့သိမ့်မလွယ်ဘူးအဲကြောင့်ဒီလိုအချက်လက်တွေနဲ့ပြည့်စုံမှ လုပ်ငန်းတစ်ခုလုံးအောင်မြင်အောင်လုပ်နိုင်တယ်အဲ့ဒီလုပ်ငန်းလေးအဲ့ဒီလိုမှမပြည့်စုံဆိုရင်တော့နော် အောင်မြင်အောင်လုပ်ဖို့ဖြစ်မြောက်အောင်လုပ်ဖို့မလွယ်ဘူးပေါ့ တရားနယ်ပဲပဲမှလည်းဒီတိုင်းပဲဒီတရားကိုအထုတ်လိုက်ရင်တော့ဟုတ်လားတေချောပေါ့မညာဖွညာရမှာပဲဒီလိုယုံကြည်ချက်ကရှိရကိုယ်လည်းကျမ်းမာကြီးကောင်းမှုနဲ့ပုံကိုယ်လည်းရှိရမယ်ဝိရိယလည်းဝိရိယနဲ့ပဲတကယ်ကိုကြိုးစားထုတ်ပါမယ်စိတ်ထားလည်းဖြောင်းမှယူသားမယ်ဉာဏ်ကလည်းရှိရဒါမှဒီဓမ္မလုံးလည်းအောင်မြင်လုံးနိုင်တယ်ခုနဗောရိရာဇကုမာရဆိုတဲ့မင်းသားဒါမေးတာဟောဗျာ ရားထံတနေ့ရောက်လာတယ်ရောက်လာပြီမြတ်စွာဘုရားတဲ့မြတ်စွာဘုရားတို့လိုညွန်ပြသင်ပေးတဲ့ဆရာကောင်းဆရာမြတ်ရှိနေတဲ့ပုဂ္ဂိုလ်ဟာဘယ်လောက်ကြာရင်မညံဖုန်ညာရနိုင်ပါသလဲအိမ်မှာမြတ်စွာဘုရားဒီမင်းသားလေးပဲပြန်မေးတယ်မင်းသားတဲ့ဒီကိစ္စမှာတင့်ကိုပဲငါမေးပါမယ်တဲ့အဲ့ဒီကိစ္စမှာတင့်ကြိုက်တယ်လို့ဖြေပါတဲ့ ဒီရင်တော့ကတော့ဒီမင်းကြီးမင်းသားတွေကတော့စစ်တိုက်တဲ့နေရာမှာဆင်းကအကောင်းဆုံးရှင်ပေါ့ဗျာဆင်းနဲ့စီးပြီးတိုက်တာများတယ်ဆင်းပေါ်မှာပဲဆင်းမောင်းတဲ့အတတ်ပညာဒါလှန်ခုတ်တယ်ထိုးတယ်ဒီဘောနဲ့ဒါတွေကအရေးကြီးတဲ့အတတ်ပညာပေါ့ရှေ့တော့ဒီမင်းသားကဒီဆင်းပေါ်မှာပါ လက်နဲ့မျိုးစုံနဲ့ပြစ်ခတ်တာကျွမ်းကျင်တိုက်ခိုက်တာကျွမ်းကျင်တော့စင်ကိုလည်းထိန်းနိုင်တော့အဲတော့ဗာမေးလဲဆိုမြတ်စွာဘုရားမင်းသားတဲ့ပင်မင်းသားစင်စည်းချုံးကင်တဲ့အတ္တကိုတတ်သလားလို့မေးမှန်ပါဗျာတတ်ကြောင်းပါဗျာလူငယ်လေးတယောက်ကတင့်ထံကိုတင့်ထံကိုလာပြီးတော့စင်စည်းချုံးကင်တဲ့အတ္တကိုသင်မယ်လို့လာတယ်အဲ့ဒီကလေးကဒီပညာကိုသင်တဲ့အတွက်ယုံကြည်မှုကလည်းမရှိဘူး ကျမ်းမာရေးလည်းမကောင်းဘူးပြီးတော့စိတ်ကရှေ့တစ်မျိုး၊ကွက်ရတစ်မျိုးစိတ်ထားလည်းမယိုသားဘူးပြင်းလည်းအပြင်းကြီးတယ်ပေါ့ညာကလည်းထိုးထိုးတွေ့တွေ့ထက်ထက်မြက်မြက်မရှိဘူးအဲ့လိုကလေးတယောက်ကိုသင်ဟာဒီရှင်စီချွန့်ကန်တဲ့တပ်ပညာတတ်အောင်သင်ပေးနိုင်ပါမလားဒါမေးပေါ့မေးတော့ဟောဒီရာဇကုမာရမင်းလာဘာဖြစ်လဲမြတ်စွာဘုရားတဲ့အဲ့ဒီအင်္ဂါ ချက်မပြည့်မပြောပါနဲ့တဲ့အဲ့ဒီ၅ပါးတွေကတခုခုမပြည့်ဆိုရင်တော့မှတပြည့်တော့သင်မပေးနိုင်ပါဘူးတဲ့ဒါကဆက်ပြီးတော့မြတ်စွာဘုရားမေးတယ်မင်းသားတဲ့လူငယ်တယောက်ကတော့သင်စီလာပြီးဒီတတ်ပညာသင်မှုရောက်လာပြန်တယ်သူကတော့ဒီတတ်ပညာသင်တေချာပေါက်တတ်မှာပဲလို့ယုံကြည်ချက်လည်းရှိတယ်ကျမ်းမာရလည်းအမြဲတမ်းကောင်းတယ်မပြင်းမရ ကြိုးစားအထုတ်တယ်။အဲတော့စိတ်ထားလည်းဖြောင်းမှတ်တယ်။ရှေ့မှာကိုကွယ်ရမှာအတူတူပဲထားတယ်။ဉာဏ်ကလည်းထက်ထက်မြက်မြက်ရှိတယ်။အဲလိုခလေးတယောက်ကိုသင်တက်အောင်သင်ပေးနိုင်မှာမလား။မှန်ပါဗျာတဲ့။အဲ့ဒီခလေးမျိုးကတော့ဒီအင်္ဂါ၅ရပ်မပြောဘဲနဲ့ဒီ၅ခုတည်းကကြိုးစားမှုရှိရင်လည်းသင်ပေးနိုင်မှာလို့။ဉာဏ်ပညာထက်မြက်နေသင်၅ခုမပြောနဲ့တစ်ခုလောက်ပြည့်စုံတော့တပြီးတော့ သင်ပေးနိုင်ပါတယ်တဲ့ဒီ၅ခုလုံးပြည့်စုံမယ်ဆိုရင်တော့အထူးပြောစရာမလိုပါဘူးတဲ့ဒီပြီးတော့သင်ပေးနိုင်ပါတယ်အဲ့ဒီတိုင်းပဲဥပမာပေးပါတယ်မင်းသားတဲ့ဒီငါဖျားကဓာတ်ရဲ့ညွန်ပြပေမယ်မလို့လဲခုနကယုံကြည်ချက်မရှိတဲ့ယုံကြည်ချက်မရှိခြင်းစရှိတဲ့အင်္ဂါ၅ရပ်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များတော့ဘလောက်အထုတ်တော့ဉာဏ်ပွင့်ငါဖျားဘလောက်ညွန်ညွန် တရားမရနိုင်ပါဘူးယုံကြည်ချက်ရှိမယ်ကျမ်းမာရလည်းကောင်းမှုမယ်စိတ်ထားလည်းယုသားဖြောင့်မမယ်ယုသားဖြောင့်မတဲ့အမှန်တိုင်းတင်ပြတော့ဘူးဗျမိမိဖြစ်နေတဲ့အတိုင်းပြောမှကမ္မထာစရာသိတယ်ကြိုးကြိုးစားစားလည်းအထုတ်တယ်အ ਨੇ ဆုံးဥရပြညံလောက်လည်းရခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမညာဖွညာတေချာဘောရနိုင်ပါလေ ဆိုလိုတာကတော့ဘုရားကညွန်ကြားရုံပဲတတ်နိုင်တယ်လောက်တာကိုယ့်အကိုလောက်ရမယ်ဒီအင်္ဂါရတ္တိနဲ့ပြည့်စုံလောက်နိုင်မှဒါဘုန်းကြီးတို့တရားရပါတယ်ဒီအင်္ဂါရတ္တိနဲ့မပြည့်စုံသေးဘုန်းကြီးတို့တရားမရနိုင်ပါဘူးအဲဒီအင်္ဂါငါးရပ်ကိုကိုယ့်အကိုပဲရေးမှတ်ထားမယ်ယုံကြည်ကြမ်းမှဖြောင့်စွာစိတ်ထားကြိုးစားတွင်တွင် ဖြစ်ပြမြင်ငါးအထောက်ကြောင့်တရားတော်တကအ ਨੇ ဆုံးတော့ဒီ တုတ်လို့ဆိုတော့ဥရပြညာတော့အနည်းဆုံးရအောင်အထောပြန်ပြောပြမယ်မှာထားပါယုံကြည်ချမ်းပါတရားကိုယုံကြည်နာထုတ်ပါချမ်းသာရင်လည်းကောင်းရမယ်ယုံကြည်ချက်ကလည်းခိုင်မြဲရမယ်ဖြောင်းသွားစိတ်ထားကိုဖြစ်နေတဲ့အမှန်တိုင်းကမ္မဋ္ဌာန်းဆောင်တင်ပြတင်ပြမှာဘုန်းကြီးတို့တွေကတိတိကျညွှန်ကြားနိုင်တယ်အတင်ပြရင်ဘုန်းကြီးတို့မသိနိုင် သူများဖြစ်နေတာလည်းပြောစရာမလိုကိုယ်ဖြစ်နေတာကိုတင်ပြနိုင်မှုရည်ကြီးတယ်။ယုံကြည်ကြမှာဖြောင်းသွားစိတ်ထားပြီးတော့စ조사တွင်နေတကယ်ကို조사ထုတ်အောင်ဖြစ်ပြမြင်ယုံနာနေကွဲပြားမယ်နံပါတ်1ဝိပဿနာဉာဏ်ဒီမှာလည်းဖြစ်ပြမြင်တဲ့အထိအထုတ်ဖို့ပါအဲ့ဒီလောက်မြင်တဲ့ပုဂ္ဂိုလ်တော့ဘုရားအထိကိုလက်ဖြောက်တည်တဲ့ဒီဘဝမှာမဲ့ညာဖုန်ညာရနိုင်တယ်ဒါဒီတော့မှပြောသွားတာပေါ့နော် ပထမယုံနာမြောင်ရှုရတယ်နံပါတ်2ကကြောင်းကျိုးမြောင်ရှုရတယ်နံပါတ်3ကကြတော့ဒီကြောင်းကျိုးဖြစ်ကြောင်းကျိုးဖြစ်နေတဲ့ကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာသဘောပဲအနေစာဒုက္ခအနတ္တမြောင်ရှုမှတ်နေရပါတယ်နံပါတ်5ကျနံပါတ်4ကျတော့ဒီယုံနာတရားခတ်သက်သက်ပေါ့ခတ်သက်သက်ပြောက်တဲ့အနေထားမျိုးတွေမြောင်အထောက်ရတယ်အဲ့လိုမြင်တော့ဒီဘက်ဘဝမှာမဲ့ညာဖွယ်ညာရနိုင်တယ်အဲခုနကပဲ သူကဘာပြောလဲဘုရားကညွန်ကြားရုံပဲတတ်နိုင်တယ်ကိုယ့်ဟာကိုယ်ဒီအင်္ဂါ9ရက်နဲ့ပြည့်စုံအထုံးမှတရားရတယ်ကိုယ့်ဟာကိုယ်အာမထုတ်သေးမရပါဘူးဒါမှတ်တာဘုရားကဘာမှလုပ်မပေးနိုင်ပါဘူးညွန်ကြားရုံတက်တက်ဒါဘုရားရှင်ကိုယ်တိုင်မိတ်ထားတဲ့စကားပဲဒါလေးမှတ်ထားမယ်နောက်တစ်ခုတရားထုတ်တဲ့အခါမှာတက်ကဒီအင်္ဂါ9ရက်နဲ့လည်းပြည့်စုံရမယ်လို့ဆိုလိုရင်းပါပဲနောက်တစ်ခုဥစု ကိုနှုတ်ဖြောင့်မတ်တဲ့ပုဂ္ဂိုလ်သူ့စုစိတ်ထားဖြောင့်မတ်တဲ့ပုဂ္ဂိုလ်နော်တရားထုတ်တဲ့ပုဂ္ဂိုလ်ကကိုမူရနှုတ်မူရဖြောင့်မတ်နေရိုးသားနေရိုးသားသားအမူရနဲ့ပြောဆိုအောင်ရိုးသားလုပ်ရမယ်ကိုမူရရိုးသားနှုတ်မူရရိုးသားလို့သူ့စုစစိတ်ထားလည်းရိုးသားမယ်ဘုရားကဗရမဥစုခေါ်တယ်ယောသားဖြောင်းပါမယ်သူ့စုအလုံးကိုယောသားဖြောင်းမယ် အဲ့တော့ယောသားဖြောင်းမှမှုကအရေးကြီးလို့ဒီမှာနှစ်ချက်ထဟောတယ်လို့ဒီလိုလဲဆုံးမတာရှိပါတယ်ဆရာသမားရဲ့နော်ကိုနာလို့ခွဲလို့လည်းရတယ်ကိုနှုတ်ဖြောင်းမှမှုကဥစုစိတ်ထားဖြောင်းမှယောသားမှုကသူစုဒီလိုလဲခွဲပါတယ်စာပေစာပေများမှာဒီလိုလဲမှတ်ထားမယ်နော်အနာကစကားလေးနေနဲ့ဆက်ဆက်နေတာပေါ့ဗျာနော်ယောသားဖြောင်းမှရမယ်ယောသားဖြောင်းမှထဲမှာအထက်က ဟိုတရားထုတ်တဲ့အင်္ဂါ900ထဲမှာယုတ်သားဖြောင့်မတ်မှုကလည်းပါတာယုတ်သားဖြောင့်မတ်နေမှမယုတ်သားတဲ့ပုဂ္ဂိုလ်ဆိုတာတော့ဒီသူတော်ကောင်းတရားတွေအားထုတ်ဖို့မလွယ်ဘူးပေါ့နောက်တော့သူကဥပမာလေးပေးတာတော့စာပေကျမ်းဂန်များမှာတော့ပကြီးကားတစ်ခု ရေးဆွဲမယ်ဆိုရင်တော့တောက်ပတ်ဖြူဖြူစင်တန့်ရှင်းတဲ့အဝိစာဥပမာရေးရင်ဒီပကြီးလေး ကပေါ်လွင်တော့ဆေးရုံကတောက်ပထင်ရှားတယ်။အဲအောက်ခံပကြီးဆွဲတဲ့အရာတို့ကမတတ်မရှင်းညစ်ပတ်နေနော်။ဒီပကြီးဆေးရုံကလည်းထင်ရှားပေါ်လွင်မဖြစ်ဘူး။အဲတော့စိတ်ထဲမှာငကိုယ်ရဲ့စိတ်မှာယောသားဖြောင့်မတ်နေမှာသူတော်ကောင်းတရားဆိုရနေတယ်။ယောသားဖြောင့်မတ်မှုမရှိရင်တော့ဒါဒီပုဂ္ဂိုလ်တရားမရနိုင်ဘူး။ဒါကြောင့်ယောသားအလုံးကိုယောသားမယ် ရိုးသားမှုအရေးကြီးတဲ့အတွက်ဥစုသူစုနှစ်ချက်ထပ်ပြီးဟောတယ်ဒီလိုမှတ်ထားတခါအဲ့ဒီထေဂရာတွေဖွင့်တာတော်တော်ကောင်းတယ်ဗျအဲ့ဒီဖွင့်လေးတွေဘုန်းကြီးနည်းနည်းယူပြောမယ်နော်ဘုန်းကြီးဒီပိုင်းဒါရမနေတော့ဒီအကြောင်းအရာတွေမကြမကြပြောပြတယ်ထေဂရာဘယ်လိုခွဲပြန်လဲဆိုတစ်ချိန်တစ်ခါနော်ငယ်စဉ်ခါကယောသားဖြောင်းမှနေဥစုတသက်လုံးနော် တက်ထက်ဆုံးယူသားဖြောင်းမှန်နေသူစုဒါလေးဟိုတချို့ဘုန်းကြီးတို့တချင်းတာငယ်စဉ်လုံးကဘာရာကြီးတစ်ခါပြန်ရာကြီးလေးတွေဘာညာပြောငယ်တော့ကပဲယူသားနေကြီးတော့မယူသားတဲ့သဘောမျိုးတွေဖြစ်နေအဲ့လိုမျိုးဖြစ်တော့နော် လူကလေးတွေဟာလူကြီးတွေတော့မယုံပါဘူးဒါကိုပြောလို့ရင်ကလေးတွေကဖြောင်းမှရွလူကြီးတွေကြဒီအာယုန်တွေကများလာကိလေသာတွေကများလာတော့ဒါမယုံသားဘူးလို့ပြောလို့ရှိပါတယ် ဒါပြောချင်တာကတစ်ချိန်တစ်ခါယုတ်တမှုဟာဥစုအချိန်များစွာယုတ်တမှုဟာသူဥစုတနည်းအားဖြင့်ငယ်စဉ်ဘဝကယုတ်တဖြောင့်မတ်မှုဟာဥစု အသက်ထက်ဆုံးယုတ်တဖြောင့်မတ်နေရင်တော့သူဥစုအဲ့ဒါလေးကိုမှတ်ထားအောင်ဗျနောက်ကိုယ်နဲ့ညစ်ပတ်မှုနှုတ်နဲ့ညစ်ပတ်မှုပယ်တာကဥစုစိတ်ဖြစ်ပြီးညစ်ပတ်မှုပယ်တာကသူဥစုတခါဘုန်းကြီးတို့သိက္ခာတွေရှိတယ်ဒီသီလစိတ် သိက္ခာဒီစိတ်ဓာတ်သိက္ခာဒီပညာသိက္ခာဒါတွေခွဲထားတယ်။သီလတွေကိုအမြဲတမ်းပြည့်စုံမညာဖွညာရသွားတယ်ပြည့်စုံမှုမျိုးဒီသီလသိက္ခာခေါ်တယ်။ဇန်သမပရိယာတာဒီစိတ်ဓာတ်သိက္ခာခေါ်တယ်။ဝိပဿနာဉာဏ်နဲ့ဆင်းရဲပြမညာဖွညာနဲ့အဆင်းရဲဖြစ်တော့ဒီပညာသိက္ခာလို့ခေါ်တယ်။အဓိသီလသိက္ခာဒီစိတ်ဓာတ်သိက္ခာမျိုးဥစုဖြစ်တယ်။ဒီပညာသိက္ခာဖြင့်သူဥစုဖြစ်တယ်။ ဒီလိုမျိုးမျိုးခွဲတာပဲဘာဖြစ်ဖြစ်တရားထုတ်တဲ့နေရာမှာတော့စိတ်ထားယိုသားမှုရှိရတယ်ကိုဖြစ်ဖြစ်တဲ့အတိုင်းရှောက်ဖို့အရေးကြီးတာပေါ့ကိုဖြစ်ဖြစ်တဲ့အတိုင်းပဲဖုံမဟုတ်ပဲနဲ့ဖြုံဖုံကွယ်နေနော်တချို့ကသူများဖြစ်တာတွေပြောသူများဖြစ်တာပြောကိုတရားရတယ်လို့ထင်ကြီးရရှိပါတယ်အဲ့ဒါမျိုးတွေနောက်တစ်ခုဒီမှာဘုန်းကြီးတို့ရေးထားပါတယ်မာယာတာထေယတာထေယမရှိရင်ဥစုပေါ့ မာယာမရှိရင်ဒုစုသာထေယဆိုတာကိုယ်မှမရှိတဲ့ဂုဏ်တွေကိုရှိဟန်ဆောင်တာတိလမရှိဘဲနဲ့တိလရှိအောင်ဆောင်တာတမာရီမရှိဘဲတမာရီရှိအောင်ဆောင်တာပညာမရှိဘဲနဲ့ပညာရှိအောင်ဆောင်တာကိုယ်မှဘုံရိုးအရှင်တော်ကခွင့်ရနိုင်ငံမှာတော်တော်ဖြစ်ပါတယ်ကာမရှိဘဲနဲ့ကာရှိအောင်ဆောင်တာမင်္ဂလာဆောင်တွေမှာစိတ်ရွှေတွေမရှိဘဲနဲ့ရှိကြအောင်ဆောင်ငါဝဲပြောက်အိမ်မှာပြဿနာတွေဖြစ်ကြတယ် ဒါကကိုယ်မှမရှိတဲ့ဂုံကိုရှိဟန်ဆောင်မှုတာထီရလို့ခေါ်တယ်။မာယာကြတော့ကိုယ်မှရှိနေတဲ့အပြစ်တွေကိုဖုံးကွယ်တယ်။နော်။ကိုယ်ကမဟုတ်တာကြီးလုပ်မြဟုတ်တာ လုပ်တယ်ရောင်ရောင်။မဟုတ်တာကြီးပြောပြီးမှဟုတ်တာပြောတယ်ရောင်ရောင်။စိတ်ထားတွေမယိုးသားစိတ်ထားယိုးသားကြအောင်ဆောင်တာပေါ့။ဟိုတချို့ရောက်ကြတယ်မှာအရာတဲမှာမဟုတ်တာပြုတ်ဒုက္ခလို့ဖះเจ้าကံသွားဖះလူကြီးခောပကလို့ ဒါမျိုးတွေဆိုလိုပါတယ်သူများတွေဖြစ်တာမဖြစ်တာရေမြေကိုမဖြစ်ဖို့ရည်ကြည်တယ်ကိုဒီမာယာတာထေရတွေမဖြစ်ခိုင်ဘုန်းကြီးတို့တရားရဖို့အခွင့်အလမ်းသိကြတော့ပါပဲဒါလည်းရည်ကြည်တယ်ဒါကြောင့်ဘုန်းကြီးတို့ဒီစကားပြောတာနော်ဒီမှာဒီအချက်လက်တွေအများကြီးပြောရမှာဒါတွေလည်းမပြောတာကြာလို့ဘုန်းကြီးထပ်ပြောတော့ဒီနေ့ဒီလောက်နဲ့တိတ်မယ်နော်ခု6နာရီထိုးသွားပြီ ဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရား